လူဖြစ်ဖြစ်တို့ဘာလဲတို့ဘာဖြစ်နေတယ်လဲဘာလုပ်နေကြတယ်လဲအမိဝမ်းတဲ့ပဋိသင်္ဍေနေပြီးတော့လာခဲ့ရတာတက်တာတဲ့လက္ခဏာမရှိဘူးဒီတက်တာတဲ့လက္ခဏာမရှိတာကအမိဝမ်းဆိုတဲ့ဝမ်းတိုက်ကအမတန်ကလုံလုံချုံချုံကြီး ပြီးတော့ပတ်ဝန်းကျင်ကအစာသစ်အိမ်ကြီးအစာဟောင်းအိမ်ကြီးနဲ့ဒီထဲမှာမိမိကိုယ်တိုင်စိတ်ကူးပြီးတော့ကြည့်ဒါအသက်လည်းမရှိနိုင်ဘူးပြီးတော့အမတန်လုံလုံချုံချုံနေတဲ့နေရာမှာခုကိုယ်တိုင်ဆံများနေစမ်းကြည့်ရင်အဲဘယ်လောက်ရှင်းရမလဲ ကိုယ့်ကိုယ်ကိုစိတ်ကူးနဲ့ပဲဖြစ်ဖြစ်လက်တွေ့ပဲဖြစ်ဖြစ်ဘယ်လောက်ဆင်းရဲကြလဲအဲ့ဒါကြည့်လို့ရှိရင်သူအမိဝမ်းထဲမှာနေရရတဲ့အဖြစ်မျိုးဟာမတက်တာပါဘူးဒီမှန်ဆင်းဆင်းကျေတဲ့နေရာမျိုးမဟုတ်ဘူးမိမိတို့ပဋိသင်္ဍေစာပြီးတော့နေလိုက်တော့စိတ်ဝိညာဉ်နဲ့ ဆောင်ရာစေတသိက်တွေပါလာတယ်ပြီးတော့ရုပ်ကလေးကကလပ်၃စီးလို့ဆိုရတယ်ရုပ်ကလပ်ကလေး၃စီးပါလာတယ်အဲ့ဒီထဲမှာခန္ဓာကိုယ်အထည်ကိုဖြစ်ဖို့ကာယတတ္တကကလပ်ဒါအထည်ကိုယ်ကလေးပဲခန္ဓာကိုယ်ရဲ့အထည်ကိုယ်ပြီးတော့ဝတ္ထုတတ္တကကလပ်ဟိုဟရယဝတ္ထုလို့ ခေါ်ကြတဲ့စိတ်ဝိညာဉ်ရဲ့တည်ဖို့ရန်ရုပ်ကလပ်ပြီးပြီးတော့ယောက်ျားဖြစ်မဲ့သူဖြစ်လေပုရိသဘာဝယုတ်ပါတဲ့ဘာဝတတ္တကကလပ်မိမဖြစ်မဲ့သူဆိုရင်လေအဋ္ဌိဘာဝယုတ်ပါတဲ့ဘာဝတတ္တကကလပ်ဒီကလပ်ကလေး၃ခုဟာပထမဆုံးစတည်လိုက်တာပြီးတော့အဲ့ဒီကလပ်၃ခုဟာ ရှေးကံကြောင့်အမိဝမ်းတဲ့မှာဖြစ်တယ်လို့ဆိုတာဟာအလွန်အံ့ဩစရာကောင်းတယ်စိတ်ဝိညာဉ်ဟာရှေးကံကြောင့်အမိဝမ်းတဲ့မှာတည်တယ်ဆိုတာဟာအလွန်အံ့ဩစရာကောင်းတယ်ဒါဖြင့်လို့ဒီလိုမဟုတ်တော့နဲ့ဘယ်နဲ့နီးနဲ့တည်တဲ့တုံးလို့ဒီလိုကြောင်ပြန်ပြန်ပြီးတော့ဆန့်ကျင်ပဲစဉ်းစားရင်လည်း ရှိအမှုဝမ်းတဲ့နေတဲ့ကိုကဘယ်ပိုးကောင်နဲ့ဘယ်ပိုးကောင်စက်တယ်လို့သူတို့ဆရာကလိုက်ထားတော့အဲ့ဒီပိုးကောင်ကြောင့်မိမဖြစ်တယ်ယောက်ျားဖြစ်တယ်လို့ဆိုတယ်ပိုးကောင်ချင်းဆက်ဆံကြတယ်အဲ့ဒီပိုးကောင်ကဘယ်ကလာတာသူလိုက်ကြရတယ်အများကြီးရှိပြန်တယ်ဒီပိုးကောင်ကဘာဖြစ်လို့ဒီတကောင်တော့ကအဖို့တတ်ပါပြီးတော့တကောင်မတော့အမတ်တတ်ပါရတော့ လိုက်เสียရည်အများကြီးရှိဒီတော့ဘုန်းကြီးတို့တရားတော်ကတော့ပါလာတဲ့မိဘတို့ရဲ့တွေးတာဟာအရင်းကအခြေခံဆိုတာတော့ပါပါတယ်အဲ့ဒီတွေးတာအပြင်ယောက်ျားမိန်းမဖြစ်ဖို့ကတော့ရှင်းပြန်နဲ့ဆိုင်ပါတယ်ပိုးကံတွေအဲ့ဒီပိုးကလေးတွေပေါင်းမိတာလဲသူတို့ကဒီတိုင်းဆိုရင်ရှင်းပြန်နဲ့ ဆိုင်တဲ့ဒီပိုးကလေးတွေဖြစ်ရမှာပဲရှင်းကံကြောင့်ပိုးကလေးတွေဖြစ်လာတယ်လို့ဒီလိုကြီးတတ်တာမဆိုလိုပေမဲ့ဒီအချိန်မှာပေါင်းမိတာကတော့ရှင်းကံနဲ့ဆိုင်ရမှာပဲဒီတော့ဗုဒ္ဓတရားတော်ကပဋိသင်္ဍေဆိုတဲ့အချိန်မှာယုတ်ကလ၃စီးပါတယ်မိမဖြစ်ဖို့ယောက်ျားဖြစ်ဖို့အတွက်ရှင်းကံကအိမ်မလိုက်ပြီးသားပဲဖြစ်တယ် ဒါဖြစ်လို့ရှင်းကံကဒီမှာရတဲ့တုံးလို့လောက်ရပြန်တယ်လောက်တော့ကယခုခေတ်မှာပဲယောက်ျားဆိုတဲ့လူအများစုကကုသိုလ်ကောင်းမှုပြုတယ်ယောက်ျားစိတ်နဲ့ပြုယောက်ျားလူပဲအကျိုးပေးခြင်းဒီတော့အဲ့ဒီအကျိုးပေးခြင်းတဲ့စိတ်ဓာတ်ကိုကယောက်ျားလူ အကျိုးပေးခြင်းသာဖြစ်တော့ဒီကံကသူ့အထက်မှာအဲ့ဒီတတ္တတိဟာထုံရက်ပါနေတယ်။ဒါကြောင့်သူကအကျိုးပေးတဲ့အခါမှာယောက်ျားဘာဝရုပ်ကိုယ်ပဲအကျိုးပေး။မိန်းမများကကံပြုတဲ့ဒါနာပဲပြုပြုသီလပဲစောက်တီးစောက်တီးဘာဝနာပဲပွားများပွားများဘဝတစ်ခုအတွက်လို့ဆိုတော့သူတို့က အဲ့ဒီအချိန်မှကိုတော့မိမလူသားရတယ်မိမလူနေတယ်နောင်ကိုမိမလူကြီးပွားခြင်းတယ်အရှင်တမြင့်လည်းမိမလူမြင့်ခြင်းတယ်အဲ့ဒီဓာတ်တတိလေးတွေကကံမှာထုံပြီးတော့နေတော့ဒီကံကအကျိုးပြီးတော့မိမကျိုးပဲပြီးဒါကြောင့်မိမမိမမိမမိမဘဝတိုင်းချက်ရတော်ရာအလောင်းဟာ လုတ်တင်ချင်းနဲ့ကဘာတသိအထက်ကအဲဘုရားအလောင်းနဲ့မေတ္တာဆက်ပြီးတော့သူလာခဲ့ပြီးတော့သူရဲ့ကြီးပွားမှုကမိမဘဝနဲ့ဆိုဆက်တိုင်းဆက်တိုင်းဆက်တိုင်းကြီးပွားလာခဲ့တာပဲနောက်ဆုံးပြိဋိဘံစံတော့လေမိမအဲဒိက္ခုနိမအဖြစ်နဲ့ပြိဋိဘံစံတော့တယ်ဒါဘာဖြစ်လို့သူစိတ်မှာမိမဆိုတဲ့တက်က အမြတ်ဆွဲပြီးတော့လာတယ်။ဒါကြောင့်မိမဘဝနဲ့တက်ကဘုရားအလောင်းကရုပ်တင်ရှင်နဲ့ကဘာတသိန်းကိုပြက်ကဗုဒ္ဓဖြစ်လေတဲ့ဆန္ဒနဲ့ပါရမီတွေကိုပြည့်ပြီးတော့လာခဲ့တာဖြစ်တော့ကြားထဲမှာလည်းယောက်ျားယောက်ျားယောက်ျားယောက်ျားယောက်ျားဘလုံးနဲ့ပဲပါရမီတွေဖြည့်တာနောက်ဆုံးဗုဒ္ဓမြတ်စွာဖြစ်တော်မူလာတယ်အဲတော့ရှေးကံတွေက ဒီအကုန်လုံးစီမံပြီးတော့ပေးနေတယ်။ကောင်းပြီဒါဖြင့်ယောက်ျားဆိုတဲ့တ attva တွေဟာဆိုတော့မှအမတ attva မဖြစ်တော့ဘူးလားလို့ဆိုတော့ဖြစ်ပါတယ်။လွယ်လွယ်ကလေးလွယ်လွယ်ကလေးဒီမိမိကယောက်ျားဖြစ်ခြင်းတဲ့ဆန္ဒဘလောက်ပဲပြင်းထန်နေနေနေအောင်တော့ကံမေတုမိစ္ဆာစာရကံတွေအတိလာပြီလို့ဆိုရင်အဲ့ဒီအကုသိုလ်ကံကနှောက်ရလို့သူဖြစ်ခြင်းတဲ့ယောက်ျားမျိုးမဖြစ်ဘူး။ မိမမျိုးပြောင်းပြီးတော့ဖြစ်ပြန်တယ်အဲ့လိုဖြစ်ပြီးတော့မိမဘဝနဲ့ပြောပြောပြောပြောပြီးတော့မိမလိုပဲနေခြင်းတယ်မိမလိုပဲစံစားခြင်းတယ်လို့ဆိုရင်ဒီမိမဘဝနဲ့ကြွားပြန်လို့ကောင်းပြီဒါဖြင့်မိမဘဝကတော့ယောက်ျားဘဝအပြောင်းအလဲမရှိတော့ဘူးလားလို့ဆိုတော့ရှိတယ်သူစဉ်းစားကြည့်တယ်မိမဘဝလောကီအာယုံကာမဂုဏ်ဘက်ကသူကစဉ်းစားတာမဟုတ်ဘူး ဘဝအနေမျိုးနဲ့စဉ်းစားတော့သူမိမဘဝတွေဟာဘယ်လိုပဲဖြစ်ဖြစ်ယောက်ျားများရဲ့အလူအကျွေးဖြစ်ရသေးတယ်။စိတ်နေစိတ်ဓာတ်ဘလောက်ပဲမြင့်မြင့်ဉာဏ်ပညာဘလောက်ပဲထက်ထက်ယောက်ျားများရဲ့အလိုလိုက်ပြီးတော့ယောက်ျားများရဲ့အလိုကြီးဖြစ်ရတယ်။ကိုယ်ဝန်ဆောင်ရတယ်။အဲဒီလိုဒုက္ခတွေကြီးပြီးတော့မိမဘဝဆက်ဆုပ်သွား။ကုသိုလ်ကံတွေပြုတော့မိမဘဝဆက်ဆုပ်တဲ့စိတ်ဓာတ်ကပါလာတော့အဲဒီကံကမိမကျိုးမပေးဘူး ယောက်ျားအဖြစ်ပြောင်းပြီးတော့ပဋိသင်္ဍေနေကြတဲ့သူကပုရိသဘာဝယုံနဲ့ပဋိသင်္ဍေနေသွားပြန်ရောပြီးတော့မိမကယောက်ျားဖြစ်ခြင်းတော့လေလွဲလွဲပါပဲမိမဘဝကိုဆက်ဆုပ်ပြီးတော့ကုသိုလ်ကံတွေပြုနေလိုက်လို့ရှိရင်ယောက်ျားဖြစ်ပြောင်းသွားတာပဲယောက်ျားဘဝကမိမဖြစ်ဖို့ရန်လည်းပဲစိတ်ဓာတ်ပြောင်းလို့လည်းဖြစ်နိုင်ရဲ့ခုနကဂာမေတုမိစ္ဆာစာရကံကြောင့်လည်းဖြစ်နိုင်ရဲ့အဲလိုဖြစ်တယ်ဒါကြောင့် ကံဤအစွမ်းကြောင့်အမိဝမ်းတဲ့မှာပရိသန်တွေနေတော့ဗျာယောက်ျားဖြစ်မဲ့သူကပုရိသဘာဝယုတ်မိန်းမဖြစ်မဲ့သူကအဋ္ဌိဘာဝယုတ်ဒါပဲကွယ်အဲဒီပြင်ကလပ်သုံးစီးကအတူတူပဲကလပ်တစ်ခုတစ်ခုမှာရုပ်အမျိုးအစား10ပြ10ခု10မျိုးပါတော့ကကလပ်30ရုပ်30လို့ပြောကြအဲ့ဒီကလာခဲ့တော့တဖြည်းဖြည်းကြီးပါတယ် ကံကြောင့်ဖြစ်တဲ့ရုပ်တွေထပ်တူထပ်တူထပ်တူနောက်တော့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကဒီဒီကိုယ်ကလေးနဲ့ထပ်တူထပ်တူထပ်တူအဲဥဒုကြောင့်ဖြစ်တဲ့အငွေ့တွေကအမိဝမ်းထဲမှာလည်းအမိအငွေ့ကလည်းရှိတယ်ဒီမိမိရုပ်အစဉ်ထဲမှာလည်းပဲတေဇောတဆိုတဲ့အငွေ့ကပါနေတယ်အဲ့ဒီအပြင်ကအငွေ့နဲ့အတွင်းကအငွေ့နဲ့ဟိုတေဇောတအငွေ့နဲ့အပြင်ကတေဇောနဲ့အတွင်းကတေဇောနဲ့ပေါင်းလိုက်တော့ ဥဒိကယုတ်ကလေးတွေခန္ဓာကိုယ်မှာအချင်းရှိပြီးထပ်တူထပ်တူပြက်ပါတယ်ပြက်တော့ပြက်တာကဆိုပါတော့ပေါ့ယုတ်ကလပုံတရားပြက်သွားတယ်ထပ်တူတာက200 300 400 500ထပ်တူအဲ့ဒီ200 300 400 500ပြက်သွားတယ်ဟိုထပ်တူတာကတစ်ထောင်တစ်ထောင်ထပ်တူအဲ့ဒါနဲ့မို့လို့ယုတ်ကလေးတွေပြီးပြီးတော့အမိဝမ်းတဲ့မှာနေကြရတယ် ဘယ်လောက်ကြာတော့လို့ဆိုတော့10လလောက်ကြာတော့မှအလုံးကိုယ်ငါတွေဘာတွေကပြည့်ပြည့်စုံစုံတောင်းတောင်းတင်းတင်းဖြစ်တော့မှမိုးဖပြီးတော့လာရတယ်ဒါကခုနကစိတ်ဝိညာဉ်ဘက်ကထပ်ပြီးတော့စဉ်းစားတဲ့အခါကြတော့လေဟိုသင်္ခါရပစ္စယကုသိုလ်ကံအကုသိုလ်ကံသင်္ခါရဟုသောအကြောင်းကြောင့်ဝိညာဏံပฏิတန်တေဝိညာဉ်တိတံဘဝတိဖြစ်၏ အဲ့ဒီစိတ်ဝိညာဉ်ကလည်းရှိကပြုခဲ့တဲ့ကံသင်္ခါရကြောင့်ခုနကယုတ်ကလပ်ပင်နဲ့တပြောင်နဲ့အတူတူစိတ်ဝိညာဉ်ကလည်းပါတယ်အဲ့ဒီစိတ်ဝိညာဉ်ဖြစ်ပြီးနဲ့တပြောင်နဲ့ဝိညာဏသစ္စရာစိတ်ဝိညာဉ်ဟူသောအကြောင်းကြောင့်နာမရူပံစေတသိက်တွေပြီးဟူသောနံတရားပြခဲ့တဲ့ယုတ်တရားသည်သံဘဝတိဖြစ်၏စိတ်ဝိညာဉ်ဖြစ်သောစိတ်ဝိညာဉ်ကြီးဒီလိုတပါးတည်းမဟုတ်ဘူးတွဲဖက်စေတသိက်တွေပါဖြစ် အဲ့ဒီတွဲဘက်စိတ္တိရှင်းမှာကံအစွမ်းအတိုက်တယ်ဒီဒီဝိညာဉ်ကကံကြောင့်ဖြစ်တာမို့လို့စိတ္တိတွေကကံကြောင့်ဖြစ်တာမို့လို့အမိဝမ်းတဲ့မှာအမိဝမ်းတဲ့မှာနေကြိုက်စကြိုက်အဲ့တော့စိတ်ဝိညာဉ်ကလည်းပဲဒီစိတ္တိတွေရဲ့တတ္တိလာပြီးတော့တတ္တိအမျိုးမျိုးရှိတချို့ကအမိဝမ်းတဲ့မှာဖြစ်တော့ အလောဘအဒေါသအမောဟဆိုတဲ့အဲ့ဒီတရားသုံးပါးပါကုမပါဘူးလူဝင်ဖြစ်ကြတဲ့ပါကုမပါဘူးအဲ့ဒီအရေးကြီးတဲ့တရားသုံးပါးမပါတဲ့ဒီပုဂ္ဂိုလ်ဟာအဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်အဟိတ်ပฏิတန်တွေနေရတဲ့ပုဂ္ဂိုလ်လို့ခေါ်တယ်လူဖြစ်လို့လူဘဝထဲမှာရောက်လာတဲ့အတန်းစကားတော့တည်းမပြီးဘူးတခါတခါမျက်စီလဲကွယ်ပြီးသားဖြစ်လာခဲ့ တခါတခါနားကနှစ်ထိုင်ကလေးဖြစ်လာခဲ့မျက်စိနဲ့နားအပြည့်စုံပါလို့ပဲအရှိအနောက်တောင်မြောက်စပြီးတောင်သူမသိဘူးအင်းတောင်ညံ့ဖြစ်တယ်ဘာဖြစ်လို့လဲပฏิပရိဝိညာဉ်ကိုကတွဲတွဲစေတသိက်မစုံနေဘူးဒါဘာကြောင့်မစုံလို့ဟိုရှေးကံကြောင့်မစုံဘူးရှေးကအကျိုးပေးတဲ့ကံကညံ့ခဲ့လို့မစုံဘူးဟိုတချို့တော့ခုနကစိတ်သုံးပါတဲ့ကအရေးကြီးတဲ့ ဉာဏ်နဲ့ဉာဏ်ဆိုတဲ့အာမောဟဟိမပါဘူးလူတော့ဖြစ်လာတယ်ဖြစ်လိုက်အင်္ဂါနာနာအကုန်လုံးစုံတယ်ဒါပေမဲ့ဉာဏ်တည်းမရှိဘူးစဉ်းစားဉာဏ်ဆိုတာမျိုးလည်းမရှိဘူးအဲတက်ပြီးဉာဏ်နဲ့ဆိုင်ရာကိစ္စတွေလည်းသူနည်းတယ်အဲ့ဒီလိုနဲ့အမိဝမ်းတဲ့တုန်းကူကပဲဒီတယောက်နဲ့တယောက်ခွဲပြီးသားကမ္မံကံနိတ္တေတ္တဝါတို့ကို ဟိနပဏိတပါဝါယအောက်တန်းစားအထက်တန်းစားအဖြစ်အကျိုးငါဝိပဇတိခွဲခြားဝေပန်လိုက်၏အဲ့ဒါလို့ခွဲခြားဝေပန်လိုက်ပြီးတော့အမိဝမ်းတဲ့အောင်ပြီးတော့နေရတာဘယ်လောက်ကြာတုံးလို့ဆိုတော့အများစုက10လလောက်ကြာတယ်မတက်တာဘူးဟိုတိပ္ပိကံကြီးကသူ့ဟာနဲ့သူဆိုင်ရာအကျိုးပေးတာကပေးလိုက်ပြီလားမတက်တာဘူး ပြီးတော့အချိန်ကြာလို့မွေးဖွားရတော့မယ်လို့ဆိုတော့ယခုခေတ်မှာဆရာဝန်တွေဆရာမတွေအင်မတန်ကောင်းလို့အင်မတန်ကြိုးစားလို့ဒီအဖက်ရရှင်နဲပါတယ်လို့ဆိုပေမဲ့သူတို့စိတ်တွေအမိလုပ်တဲ့စိတ်တွေမှာတာဝန်ရှိကြကြမွေးသွားတဲ့အခါမှာတက်တက်သားသားဖြစ်ပါစီတော့ပဝန်းကျင်ကယောက်ျားတွေတာဝန်ရှိကြကြ ဒါတော့တာဝန်ရှိတယ်လို့ဆိုတော့ကဘုန်းကြီးတို့မွေးဖွားရတဲ့ကိစ္စဟာအတော်မသက်သာတဲ့ကိစ္စဖြစ်မှာပဲအမိဝံကောင်းဆဲလာညောင်းကအမိဝံကောင်းဆဲလာညောင်းမြအောက်ဝေရာကျေတိတန်တိနှင်းကိုဘဝလေးကိုတို့ဘာတုံးအမှတ်တမဲ့မျိုးရောပေါ်စားပြီးတော့ဒီလိုမနေတတ်ဘူးတို့ဘာတုံးတို့ဘဝကလေးတာ ဘယ်လိုလာခဲ့တဲ့ဘဝတုန်းတယောက်တယောက်မလဲပဲအမိဝမ်းကထွက်လာတယ်ဆိုရင်တချို့ကလေးကလေးတွေကြာတော့ခုနကကံကမကောင်းကြတော့အပြုအစုကလေအင်မတန်ညံ့ကြကြအပြုအစုအယုရမခံရဘူးဘေးကဒီကထုတ်ဖို့ထွေးဖို့အဝတ်ကလေးတောင်းမှမပြည့်စုံကြဘူး ဒါကျမ်းတွေဟာအကျိုးပေးတဲ့အစာကြတော့အမတန်ဝမ်းနည်းစရာကောင်းကလေးကလေးဘာမှမသိကြသေးဘူးသူညံလည်းမကူနိုင်သေးဘူးဝိရိယလည်းမကူနိုင်သေးဘူးဒီအမျိုးအဖေများကိုဒီအမျိုးကိုပြီးပြီးတော့သူတို့ဆင်းရဲတယ်လို့ကလေးကလေးဆင်းရဲစရာမတက်တာတချို့ကလေးတွေကြတော့အမိဝမ်းကဖွားမယ်လို့ဆိုရင်ပဲအရှင်နဲ့အပြုစုမဲ့သူတွေနဲ့အယူအယတွေနဲ့ ဖွားမြင်လာတယ်ဆိုရင်ပဲယူရပိုက်ထွေးလိုက်ကြတာပြည်စုံလိုက်တာသူ့ဉာဏ်သူ့ဝိရိယဘာမှမပါသေးပဲနဲ့စိတ်ကံကကြီးအကျိုးခွဲသွားလိုက်တာပြီးတော့ဒီနေ့စဉ်းစားပြီးတော့ပေါ်ပေါ်မနီပြသမ်းပါနဲ့ဒီလာမဲ့တန္တရာကြီးအတွက်အရှင်းမဲ့ပြင်းပြသမ်းပါအင်မတန်မှကံကခွဲပြပါတယ်လို့ဘုန်းကြီးကတတိပေးတယ်ပြီးတော့နောက်တော့ဉာဏ်ရှိသလို အပေါင်းအသင်းကောင်းကောင်းသလိုလုံငါဝိရိယရှိရှိသလိုဒါခွဲသွားတာတော့ထားတော့ဒါကတော့မြင့်မြင့်ခွဲသွားတယ်ဝိရိယမရှိလို့ရှိရင်ရှင်းကံကောင်းတဲ့သာသမီတွေလည်းအောက်တန်းကျကုန်တာပဲလုံငါဝိရိယရှိတော့ငယ်ငယ်တုန်းကဆင်းဆင်းရဲရဲဖွာခဲ့ရတယ်ကလေးလည်းပဲတွတ်တက်ပြီးတော့လာတာပဲလုံငါဝိရိယရှိတယ်အတိအလိမ္မာရှိတယ်ဉာဏ်ရှိတယ်ဒါလို့ဆိုတော့ဒီကလေးလေးကဟိုဖွားမြင်တုန်းကကတိကောက်ကလေးဆိုပေမဲ့လို့နောက်တွတ်တက်လာတာ အဲ့ဒါတွေတော့ထားတော့ပေါ့အဲကြောင့်အမိဝမ်းတယ်မှာသူလိလာခဲ့ရတယ်မတက်တာဘူးနော်အမိဝမ်းကဆက်ခဲ့ရတယ်သူမတက်တာဘူးနော်ဒါလေးမမေ့ရဘူးမမေ့ရဘူးအမိဝမ်းကောင်းဆွဲလာညောင်းညအောင့်ကြရကြည်တည်တန့်တည်နှင်းအဲ့ဒါလို့နဲ့လူဘဝလူလောကကြီးဘုန်းကြီးတို့ရောက်လာကြရောက်လာကြတော့ပြီးကြရလားအလုံးဆန်းချမ်းသာသာနဲ့လားဆိုတော့ဘယ်ဟုတ်မလဲ လူပြေလူရာရောက်ပြန်ပါလိ။အိုနာပေရဲ့ဒုက္ခပြေကြောင်းသိဧကုခိုင်မနေနိုင်ကြ။လူပြေရောက်လာတော့အသက်ရှင်းရှင်းသာနေရ။အိုဒုက္ခကတွေ့ရပြီ။အသက်ရှင်းလေအိုဒုက္ခနဲ့တွေ့ရလေ။အသက်ရှင်းလေနာဒုက္ခနဲ့တွေ့ရလေ။နောက်ပြေဒုက္ခနဲ့ဘယ်သူမှမလျှောက်နိုင်ဘူး။တွေ့ရတယ် တော့အမတ်တမဲ့မလေးကြစမ်းပါနဲ့ဒီအိုဒုက္ခနဲ့ကျုံတဲ့အချိန်ကြတော့လေကံအတိုင်းပဲအိုဇိုကြီးအိုရတယ်အိုတက်တာအိုရတယ်ဒီနာဒုက္ခကြီးနဲ့တွေ့တော့လည်းပဲအနာဇိုကြီးနာရတယ်အနာတက်တာနာရတယ်ကန့်ကြောင်ကန့်ကြောင်ယခုလူဦးရေကလည်းတိုးတယ်ယောဂါတွေကလည်းများတယ်ဆေးရုံတွေကလည်းတိုးလိုက်ချက်လိုက်ရတာလောက်တယ်လို့မရှိဘူး ဒီနာနာဒုက္ခကြီးကလောကကြီးဘယ်လောက်တွန်းနေသလဲအဲဒီကြတဲ့သိလိုက်ကြတာဒီနာဒုက္ခကိုကိုယ်ကတက်တာအောင်မလုပ်နိုင်တော့တခါအိုဒုက္ခကိုကိုယ်ကနဲ့နဲ့ကလေးတက်တာအောင်မလုပ်နိုင်လို့လုံနိုင်တဲ့ကံမရှိလို့ဒုက္ခဉာဏ်မရှိလို့အဲအိုကြတယ်နာကြတယ်သိကြဉာဏ်ဉာဏ်သိကြသိတော့သိရတာပဲတို့မှမြင်မြင်သိရဒါတော့ဒါတွေကြည့်ပြီးတော့မရှောင်နိုင်ဘူးနော်အိုနာသိဆိုတဲ့ဒုက္ခဟာ လူလောကကြီးရောက်လာတန္တရာကြီးတဲ့ရောက်လာမလျှောက်နိုင်ဘူးနော်ဒါကြောင့်အိုအိုတာအိုပါစီတော့အိုသက်တာအောင်လို့အင်းကြံပါရေးကိုလိုက်စားကြပါအစားတော့တတိထားကြပါနာရနာပါစီတော့မနာတံမနာအောင်လို့ကြံပါရေးကရုစိုက်ကြပါအစားတော့ဆင်းရင်းကြပါအသွာလာဆင်းရင်းကြပါအနေတိုင်းဆင်းရင်းကြပါအကုန်လုံးလိုက်လာရတယ်အကုန်လုံးတတိပေးရဒါဘယ်သူမှမလုပ်ဘူးအိုနာပေးရေး ဒီတာမန်လူတွေမပြောနဲ့ဘုန်းကြီးတို့ရဲ့ကိုယ်ွယ်ရကိုယ်ွယ်ရသာသနာတော်ထဲမှာထိတ်ချင်းအကြဆုံးဖြစ်တယ်ဧကတာဝကနှစ်ပါးနဲ့ဘုဒ္ဓမြတ်စွာအရှင်မြတ်တို့ရဲ့အဲနာတဲ့ဒုက္ခအဲပရိနိသေလို့ဆိုရတဲ့ပရိနိဗ္ဗာန်သံဃာနိဒုက္ခတွေများစဉ်းစားကြည့်တော့အဲတို့တွေဟာဘာလဲပါမှုတက်တာမှလို့ ဒီအဂတဝကကြီးနှစ်ပါးအရှင်သာရိပုတ္တရာကိုရောမြတ်ဆိုရင်ပဲပရိနိဗ္ဗာန်စံတော်မူကံဤဒီယဟနာအရှင်မြတ်တွေကကျွတ်တန်းဝင်မဲ့တတ္တဝါတွေအတွက်ဆိုရင်လေကြောင်းကြပြပါဒရှိတော်မူရှာကြတယ်ပြီးတော့ရှင်သာရိပုတ္တရာကမေတော်ကြီးဗုဒ္ဓမယုံကြည်သေးဘူးပြရဏဂုံမတီးသေးဘူးတရားမရသေးဘူးမေတော်ကြီးအသက်လည်းကြီးလာပြီ အရှင်သာရိပုတ္တရာကိုယ်တော်တိုင်80ကျော်အဲ90ကျော်80နီးနီးလောက်ဖြစ်လိမ့်မယ်ဒီတော့မောရကြီးကအသက်တရားနာပတ်ဝန်းကျင်မှာဖြစ်ရဒီမေရကြီးကဗုဒ္ဓကိုမယုံကြည်သေးဘူးလို့ဆိုရတဲ့မေရကြီးရဲ့သာသမီတွေကသမီးတော်တွေယဟန္တာမကြီးတွေဖြစ်လို့တာကြီးတမ်းငယ်တွေယဟန္တာကြီးတွေဖြစ်လို့ ပထမသားကဧကတာဝကကြီးဖြစ်လို့အင်မတန်ဒါရဏမှာအကျိုးတူတွေရလို့အကျိုးခံစားရမေရကြီးကရှေးဆန်နေတာဖြစ်တယ်သူတို့ကိုယ်ပေါ်နေတဲ့ဒီမြမမင်းကိုအင်မတန်မှယုံကြည်နေတုံးရှိတယ်။ဒါနဲ့အရှင်သာရိပုတ္တရာကမေရတိုက်ခန်းပြိဋိဘံဆံမယ်လို့နောက်ပါတန်ဃာတွေနဲ့ကြွလာတော့ သားတော့ကြလာတဲ့လို့ကြတော့နတ်သားကကြီးတောင်ကြီးမှဗာကိစ္စများရှိလို့တုံးဆိုပြီးတော့အာတန်ဃာတော်တွေကိုနေရာလိုတဲ့ဆိုအာပညာပညာပညာဖြစ်တယ်အလုံးတန်ဃာတော်တွေအတွက်နေရာပြင်လိုက်တာလေလွယ်လွယ်ကူကူချက်ချင်းပါပဲအရှင်သာရိပုတ္တရာအတွက်တော့ငါကမိဖွားတဲ့တိုက်ခန်းကိုနေရာပြင်ပါဆိုတော့မိဖွားတဲ့တိုက်ခန်းနေရာပြင်ရတယ်အဲ့ဒီတိုက်ခန်းရောက်ပြီးရင်ပဲတွေးအံတော့တာပဲ တွေးရလိုက်တာထွေးကန်တစ်လုံးနဲ့ပြည့်ထုတ်လိုက်နောက်တစ်လုံးပြန်တွေးအမြန်ရောနောက်ဒီတစ်လုံးပြည့်ပြန်ထုတ်လိုက်နောက်တစ်လုံးပြန်တက်တာတော့မူပါသလားစဉ်းစားကြည့်နည်းနည်းမှတက်တာတော့မမူဘူးတန်းနဲ့သတုမားတဲ့နတ်မင်းကြီးတွေတော်တော်လေးမိုးချုပ်တော်နဲ့သူ့ရဲ့လာကြအယောင်အဝါနဲ့ပန်းနဲ့မေတော်ကြီးကသူ့အခန်းကနေပြီးတော့ငါသားဖြစ်ကုန်နတ်စိတ်မချမ်းသာပါဘူးနဲ့ဒီလို စိတ်ဖြစ်နေတော့မှအယောင်ဝါနဲ့နတ်မင်းကြီးတွေလာတာမြင်တော့နတ်မင်းကြီးတွေပြန်သွားတယ်ဆိုရင်ဗာခုနကလာတာတွေကဘသူတွေတို့အတ္တနတ်မင်းကြီးတွေဘသူမှလည်းနတ်မင်းကြီးဒီဒီအချိန်တွေရောက်စီခြင်းလို့ဒီအခန်းနဲ့ပရိနိဗ္ဗာန်ဆံဖို့စီစဉ်တော်မူတာအင်းနတ်မင်းကြီးတွေတက်တောင်တားတို့ကတက်တန်းကြတယ်လားနောက်တစ်ခါလာတဲ့ပကြာပြန်သွား ခုနကလာတာကဘသူလဲဒါကတရားမင်းပါတရားမင်းတို့တက်တောင်ထက်တန်းကြသလားဒါကဗုဒ္ဓမြတ်စွာနဲ့ဆိုတော့ကပ္ပိယတာယကအကြောင်းသားမျိုးရှိသေးတာပေါ့နဲ့နောက်တစ်ခါပြမမင်းကြီးလာတယ်အယောင်ဝါကပိုးကောင်းတယ်ပုံပန်းတန်းတန်းကပိုးပြီးတော့လှတယ်ဒါပြမမင်းကြီးပြန်သွားတော့စားရယ်ခုနကလာတာကဘသူလဲဒါ မောရတော့ကျိုးပြောတဲ့ဇမမင်းကြီးဆိုတာအမေဇမမင်းတဲ့တောင်းမှာစတွေကအထက်တန်းကြသေးသလားအားကြပါဒါဘောတရားကပဲလူမြင့်တာပဲနဲ့ဘုရားဂုဏ်တော်လေးလည်းအကျဉ်းချုပ်တော့ဟောတော်မူပါလိမ့်အဲ့ဒီကမှသူသဘောကျပြီးတော့ဘုဒ္ဓဘာသာဖြစ်ပြီးတော့သရဏဂုံလေးပါးတည်သွားတယ်နောက်တော့လေတရားရတာနဲ့တည်ပါတယ်ဆိုတော့ဒီจิตတန်းဝင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်း မိမိရဲ့တောင်းမှတဲ့ပုဂ္ဂိုလ်ဆိုရင်လည်းမချမ်းရဘူးပင်မလိုက်ချတာလည်းပဲလေတော့သူတွေထွေးကံတလုံးပြီးတော့တလုံးထုတ်ရရအဲ့လိုအနေမျိုးနဲ့ပဲအားတော်ဟာကုန်ပြီးတော့နောက်ဆုံးပြိဋိဘံဆံရတယ်ဘယ်မှာတတ်တာလဲနာတဲ့ဒုက္ခအဲဒေဂာနိဖြစ်ရတဲ့ဒုက္ခအဲ့ဒီဒုက္ခတွေခံပြီးတော့ရှင်သာရိပုတ္တရာပြိဋိဘံဆံရတယ် အရှင်မမောက္ကလန်တော့အရှင်မမောက္ကလန်ကတကူကအင်မတန်မှလည်းကြည်ပါတယ်တကူကလည်းအင်မတန်အသုံးချတော်မူပါတယ်ဒါတော့လူတယောက်ဆုံးတယ်ဆိုလို့ရှိရင်အကြောင်းအားလျော်စွာအရှင်အရှင်မောက္ကလန်နဲ့တိုက်ဆိုင်ပြီဆိုအာဘယ်မှာဖြစ်တယ်ဆိုတော့နတ်ပြေးဖြစ်တယ်ငရဲဖြစ်တယ်ပိတ်တာဖြစ်တယ်နဲ့ဒါလိုအဟောပြောတွေကများနေတော့တိတိတွေရဲ့တာဝကတွေတရားတွေ ဘယ်မှာပါဖြစ်တယ်ဘယ်မှာပါဖြစ်တယ်ဆိုတော့ဒိဋ္ဌိတွေကတော်တော်မခံမရနိုင်ဖြစ်အာဒီမောကလန်ကြီးတော့တန်ရှင်းပြမှာပဲဆိုပြီးတော့အတဗျာတစ်ထောင်ပေးပြီးတော့ကိုသားတွေအရိုက်ခိုင်းတာပဲအတတ်ခိုင်းတာပဲကိုသားလည်းရှင်မောကလန်မမုန်းပေမဲ့လို့သူတို့ကပိုက်ဆံရတော့အရှင်မောကလန်တတ်မဲ့လို့လာကြတယ်အရှင်မောကလန်ကပြည်တော်မူလို့ရောင်တော်မူတယ်မတွေ့ဘူးပြန်တော့နောက်တစ်ခါလာကြပြန်တယ်မတွေ့ဘူးပြန်တော့ နောက်တတိယအချိန်လောက်ရအောင်ဆိုရှေးကံပါလာတယ်ရှေးကံကဒီလိုနဲ့ပြေးရမယ်ကံပါလာတာငါဆောင်ဖို့မလိုတော့ဘူးအတွေ့ခံတော်မူတော့မှတွေ့တော့ဟိုးဝိုင်းပြီးတော့ရိုက်လိုက်ကြတယ်ဒီဆံကျိုးကလေးများလောက်အခြေအနေရောက်အောင်အယိုးတွေကပြေးသွားတာပဲအဲ့ဒါတော့ကျေးသွားတော့ကဲဒီလောက်ပြီးဆိုပြီးတော့ပြန်သွားကြတော့ရှင်မောက္ကလန်ကတကူတော်နဲ့ဒီအယိုးတွေကို ချုပ်ချယ်ထားတယ်လို့ပေါ့လေဘုရားစီရောက်အောင်တကူတော်နဲ့ကြွားပြီးတော့ပြိဋိဘံစံစံဖို့စံပါရမီအကြောင်းကိုလျှောက်ထားလို့မြတ်စွာဘုရားကလည်းမိမိအချိန်ကိုမိမိသာသိပြီတော့လို့အဲ့လိုလို့အမိတ်ရှိလို့မို့မြတ်စွာဘုရားကြီးကပြန်ပြီးတော့ကြွလာတော့ပြိဋိဘံစံပါရောဒီတော့ကသက်တာကလားအေကတာဝကကြီးစံပါတမျိုးစီ တမျိုးစီနာဒုက္ခသေဒုက္ခခံရတယ်။ကောင်းပြီဗုဒ္ဓမြတ်စွာတော်ဗုဒ္ဓမြတ်စွာပရိနိဗ္ဗာန်စံတော့မယ်လို့အဲဆိုရမယ်မနဲ့လောက်ကဒီဆွမ်းဖုံးပြီးတော်မူတယ်။အဲဝက်ပြိုစွမ်းလို့သားကရေးတဲ့ဘက်ကလည်းရေးတယ်။မဟုတ်ဘူးဟိုမှာရှိတဲ့ပူတစ်မျိုးအစာတစ်မျိုးရှိတယ်။အဲဒီအစာဟာတက်ကိုသွားစီတတ်တယ် အဲ့ဒီအင်တန်နဲ့စားလို့ကောင်းတယ်အဲ့ဒါဟာနဲ့ဆွမ်းကတ်တာပါလို့ဒီလိုလဲအဆိုရှိကြပါပဲဖြစ်ဖြစ်ဘုရားမြတ်စွာဝမ်းတော်လာတယ်ဝမ်းလာတော်မူတော့ဒီနေရာတွင်ဝမ်းတော်လာပြီးတော့ဒီနေရာတွင်ပြိဋိဘံဆံမတော်လာမဟုတ်ရှာဘူးကုတိနာယုံပြီးမှအကြောင်းအရာတွေရှိဟောစရာအကြောင်းအရာရှိတယ်ချွတ်စရာနောက်ဆုံးသာဝကရှိတယ် အဲဒါကြောင့်ကုသနာယုံကြည်အရောက်လေဖြည်းဖြည်းပဲကြွတုံ့ပန်းပါတယ်ဒါဖြင့်တကူးနဲ့ကြွပါလားလို့ဆိုတော့ဒီသတ္တဝါတွေရဲ့ယုံနံသင်္ခါရအတွေ့ဟာဒီယုတ်ဒီနံဒီခန္ဓာကိုရှိရင်ဒီလိုဒုက္ခခံရတယ်ဆိုတာကိုဒီနမူနာသဘောမျိုးနဲ့ပြတော်မူလို့လာပဲမသိဘူးပြစရာလည်းအမှန်ကောင်းပါတယ်သုံးလို့ထွက်တာဖြစ်တဲ့မြတ်စွာဘုရားတောင်မှဒီလောကကြီးထဲမှာဒီလိုဒုက္ခတွေနဲ့တွေ့ရတယ်လို့ အဲ့လိုတရားဓမ္မအတန်ဝေကရအောင်ရတော့မူဘုရင်လည်းအခွင့်ရောက်လာပါတယ်။တန်းနဲ့ဖြည့်ချင်းကြတော်မူတယ်။လမ်းမှာရေတောင်းတတော်မူတယ်။အင်းဝန်းတော်လာတော့ဒီဝန်းထဲကပေါ့လေအပူတွေကြွမှာပေါ့။အဲ့ဒါရေစာတော်မူတယ်။အင်းအရှင်အရှင်အာနန္ဒကရေခတ်ပြီးတော့ဆက်ကြရတယ်။နောက်တလုံးနဲ့ကုဋ္ဌိနာယုံပြရအောင်တော့ မန္လာမင်းတို့လာတဲ့အခါမှာထိုင်တဲ့တို့မို့လျောင်းကျင်လျောင်းတဲ့ညောင်ဆောင်ကလေးရှိတယ်ိတ်မကြည့်ကြပါဘူးတိတ်မကြည့်ကြပါဘူးသူတို့လူများအိတ်မဲဆိုရင်လည်းအိတ်နှိမ့်လောက်တဲ့ညောင်ဆောင်ကလေးရှိအဲ့ဒီပေါ်မှာဗုဒ္ဓမြတ်စွာလျောင်းလို့ဘုရားပရိနိဗ္ဗာန်ဆန်တော့မဲဆိုတော့လူတွေလာပြီးတော့ကြတော့ကြ နောက်လူတွေပြန်သွားလို့မူးမောင်းတဲ့အခါကျတော့ယဟန်တော်ပြီနောက်နတ်တွေယဟန်တော်ပါဝင်ခြင်းကပြေသုံးလလောက်နေရင်ပြိဋိဘံဆံလိမ့်မယ်လို့မြတ်စွာဘုရားကမိန့်တော်မူတတ်လို့ဘုရားစီရောက်ပြီးသားတွေကမခွာကြဘူးမပြန်ကြဘူးနောက်တော့ပဲတော်တော်တပွဲပဲတပွဲပဲရောက်လာကြတယ်ဒါကြောင့်ယဟန်တော်တွေပြေလို့ပြိဋိဘံဆံတော့မယ်ပြိဋိဘံဆံတော့မယ်ဆိုတော့ အဲ့ဒီမြတ်စွာဘုရားအားတော့အင်မတန်နဲ့ပြီးတော့နေရကဟောဝါဒတွေပြီးတော့မူရတယ်အဲနတ်ဘုရားမရှိမှပဲဒေတရားကလေးမမွေးလိုက်ရလို့တန်လျာများဖြစ်လို့ရှိရင်ငါဘုရားမရှိမှဖြစ်မနေကြနဲ့ခုနေကမေးကြတဲဒီအားရစရာကောင်းတယ်တန်နဲ့တဘာမှမမေးဘူးဟိုငါဘုရားကိုအာနာလို့ညားလို့ မမေ့ကြရင်အနာကတပတ်မေ့ပြီးသမှာလို့ပြောကြအာမနာကြနဲ့မေ့ကြမေ့ကြမမေ့ပါဘူးတလုံးနဲ့နေတော့မှတော်တော်လေးလည်းမိုးချုပ်တဲ့လက္ခဏာရှိပြီသူပတဆိုတဲ့ပရပိုက်ကဟိုလောကံဗုဒ္ဓဗုဒ္ဓဆိုတာအမတန်မှဟောထွန်းဖို့ကြရင်တယ်ယခုလည်းဗုဒ္ဓလို့အမိခံတဲ့ကောရမဗုဒ္ဓဒီကနေ့နောက်ဆုံးညလို့ပြောတယ်ငါလည်းမေးစရာပြဿနာတစ်ခုရစိတ်ကမရှင်းမလင်းဖြစ်နေတယ် သွားမလို့မှာပဲလေဆိုပြီးတော့ဘုရားမြတ်စွာစီလာတော့ရှင်အနန္ဒကစိတာအတုပတာမွေမှာနဲ့ဘုရားမြတ်စွာအားတော့နည်းနေတာအရှင်အနန္ဒဝင်ကြရစီသူပြဿနာစိတ်ထဲမှာမရှင်းလို့ပါအဲ့လိုစကားပြောတဲ့ဘုရားမြတ်စွာကကြားတော်မူလို့အာနန္ဒဝင်မစီဝင်မစီသူပတ္တဝင်မစီသူတိလို့လို့လာရှာတယ်။ဒါနဲ့ဝင်ပြီးတော့မေးတယ် ချက်မြင်သာသနာမှာသောတာပန်တို့ပါတို့တက္ကရာကံတို့ရှိနိုင်ပါရဲ့လားဆိုတဲ့အကြောင်းမျိုးတွေမြတ်စွာဘုရားကလည်းမဂ်ကြီး7ပါးတရားရှိတဲ့သာသနာမှာပထမတန်ယဟန်တွေဒုတိယတန်တတိယတန်သတုထတန်ယဟန်တွေရှိနိုင်တယ်မဂ်ကြီး7ပါးမရှိတဲ့သာသနာဟာဘယ်သာသနာပဲဖြစ်ဖြစ်ဒီပထမတန်းစတဲ့ယဟန်တွေမရှိတမနာတွေမရှိနိုင်ဘူးသူကဒါငါဘုရားသာသနာမှာဒီမဂ်ကြီး7ပါးအပြည့်အစုံရှိတယ် ဒါကြောင့်ငါဖရာသာသနာမှာသမဏစာတိရနိုင်တယ်လို့ဟောတော်မူတော့ဝမ်းမြဝမ်းသာဖြစ်ပြီးတော့မဂ်ကင်7ပါးသူလည်းအတူတူလည်းပြည်ပြီးသားနေမှာပေါ့ဘုရားကလည်းရှင်းပြီးတော့ဟောမှာပေါ့သဘောကျပြီးတော့ချက်ချင်းယဟန်ပြုဝင်တော့ဟိုကယဟန်တစ်ပါးကယဟန်ပြုပြီးချက်ချင်းတရားအထုတ်ငကိုယ်ကလည်းပေါ်ပေါ်ဆာဆာနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးတန်းတဲ့မြတ်စွာဘုရားတတ်တော်သင်္ချာရှိတုန်းမှာယဟန်တာဖြစ်ပြီးတော့ နောက်ဆုံးတာဝကအဖြစ်နဲ့ပါသွားတယ်။ဒါကြောင့်အဲ့ဒီဒုပ္ပတရဲ့ကျွတ်တန်းကိုလိုလားတော်မူလို့ဘုဒ္ဓမြတ်စွာအစဉ်ရခံပြီးတော့ကုဋိနာယုကြွတော်မူခဲ့။ဒီအကြောင်းတစ်ခုကကုဋိနာယုမြို့လေးကထိုဖြစ်လုံးကတောင်းပြီးအသေးကလေးဒီတော့ဘုရားလည်းပြောကြတယ်။မြတ်စွာဘုရားဒီလိုပြီးကလေးတန်ပြီးငယ်ရတဲ့ပြိဋိဘံသံဖို့မကောင်းဘူး ဒါဝိကျိုးတို့ဒါဝတိတို့ပြဏိဗံစမ်းမှုကောင်းပါတယ်နဲ့ဘုဒ္ဓဘာတွေကဖြစ်ကြတယ်အဲ့ဒါဘုဒ္ဓမြတ်စွာကဒီဒီနေရာကလေးကိုသင်တို့ကယခုအသေးအငယ်မြို့ကလေးလို့ဆိုပေမဲ့ပြည်ကလေးလို့ဆိုပေမဲ့အိုးရှေ့ဖြစ်တုန်းကမဟာသုဒ္ဒတနာစัจ जा မင်းအဖြစ်နဲ့ငါဘုရားဒီမှာဖြစ်ဘူးတယ်လို့မဟာသုဒ္ဒတနာစัจ जा မင်းကြီးအကြောင်းကိုမြတ်စွာဘုရားကဟောတော်မူခြင်းတယ်ဒီမဟာသုဒ္ဒတနာစัจ जा မင်းဖြစ်ရတာကလည်းပဲဒီပစ္စေကဗုဒ္ဓကိုအကြောင်းကလေးတစ်ဆောင်တယ် ဆိုင်ရာရေကန်းတို့ဘာတို့ဥယျင်တို့အဲ့ဒါလှူခဲ့တဲ့ကောင်းမှုသေးသေးလေးကြောင့်ဒီစัจ जा မရှိစဉ်ကြီးရတယ်ဆိုတာကိုလည်းဘုရားမြတ်စွာကဟောပြတော်မူလိုတယ်အဲ့ဒါကကြီးကျယ်တဲ့စัจ जा မင်းကြီးစီစဉ်ကလည်းအနိစ္စတရားတွေဖြစ်လို့မပြပြခဲ့ပြီလို့ဒီလိုလဲတောင်းရကရရှိတော်မူလို့တယ်အဲ့ဒီဝတ္ထုကိုဟောတော်မူတော်မူဟောတော်မူလို့သောကြောင့်လည်းပဲဒီကုသနာယုံပြီးကြွပြီးတော့ပြဋိနိဗ္ဗာန်ဆံတော်မူတယ် ပြီးတော့မြတ်စွာဘုရားသက်တာတော်မူသလားဘယ်မှာသက်တာမလဲသင်ပန်းလိုက်တာဒါကြောင့်ဒီသာသနာတော်မှာထိတ်တန်းကြတဲ့အဲပါဝကကြီးနှစ်ပါးနဲ့ဘုရားမြတ်စွာဗရဏိဗံဆံရပုံကိုစဉ်းစားပြီးတော့ကြည့်လို့ရှိရင်တို့ဝန်ပါမှုလဲသူမြတ်တ္တဝါတွေကပါမှုလဲဘယ်မှာသက်တာလိမ့်မတုံးလို့အမိဝံကောင်းဆယ်လညောင်းမြအောင်ကြရကြေတိတန်ဒီနှင့် လူပြေလူရာရောက်ပြန်ပါလိအိုနာသေးရေဒုက္ခသေးကြောင်စိတ်အေးကိုခိုင်မနေနိုင်ကြသံဝေကဝတ္ထု၄ပါးဇာတိဒုက္ခပရိသေနေရတယ်မသက်သာဘူးသရာဒုက္ခမသက်သာဘူးဗျာတိဒုက္ခမသက်သာဘူးမရဏဒုက္ခဘုရားရှင်အထိမသက်သာပါပဲလားလို့စဉ်းစားရတယ်စဉ်းစားရတယ် လွတ်လပ်တဲ့အချိန်ကလေးအမှတ်တမဲ့နဲ့ပြောဆိုပြီးတော့မနည်းရဘူးဒါလေးစဉ်းစားရတယ်တရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာဒါတွေကိုဥစွာစဉ်းစားပြီးတော့ထားရတယ်မကြာခဏစဉ်းစားရတယ်ဆိုင်ဆိုင်ဒုက္ခရောက်ပြီးမှဒီမြတ်စွာဘုရားရောက်ကြရှာ၏လူဘဝတုန်းကဒီလိုပဲဘယ်သူမှမကင်းနိုင်တဲ့ဇာတိဒုက္ခသရာဒုက္ခဗျာတိဒုက္ခမရဏဒုက္ခအဲ့ဒါတွေခံပြီးတော့တွေ့တဲ့အခါကျတော့အများစုက မရကြတဲ့ပြိဿံဖြစ်တဲ့ပိတ်တာဖြစ်တဲ့အများစုကအဲ့ဒါလိုရောက်သွားကြတယ်လူအများစုကနတ်ဖြစ်တယ်ပြမဖြစ်တယ်လူဖြစ်တယ်အဲ့ဒါလိုပြောရတာအများစုကတော့မရတိဿံပိတ်တာတွေဖြစ်တာပဲဆိုင်ဆိုင်ဒုက္ခရောက်ပြီးမှလီမြားလာပေရွာရောက်ကြရှာ၏အဲ့ဒီအပေဒုက္ခတွေတော့စဉ်းစားကြည့်တော့စဉ်းစားကြည့်တော့ကိုယ့်ဘာသာကိုစဉ်းလဲစဉ်းစားရတယ်မရဘလောက်ဒုက္ခများတယ် တိရစ္ဆာန်တွေဘလောက်ဒုက္ခများတယ်ပိဋ္ဌာတွေဘလောက်ဒုက္ခများတယ်စဉ်းစားရတယ်ဒါသူများနယ်မဟုတ်ဘူးမိမိတို့တွားရမယ်နယ်တွေမိမိတို့တွားရမယ်နယ်တွေဆိုင်ဆိုင်ဒုက္ခရောက်ပြီးမှလိညာလပေရွာရောက်ကြရှာဤကောင်းပြီဒီဘဝရဲ့လာမဲ့လမ်းနဲ့ဖြစ်ဖြစ်ရပုံဒီတော့စဉ်းစားရတာနော်ညီးွေလျာကြီးဟိုရှိအတိတ်တုန်းကများဘယ်နဲ့နေပါလိမ့်မတုံးလို့ဆိုတော့ အတိတ်တုန်းကလည်းဒီတိုင်းလာခဲ့တာပฏิတန်တွေနေရတယ်အိုရတယ်နားရတယ်သေးရတယ်အင်းအပေလေးပါးရောက်ရတယ်ဒီငါးမျိုးလည်းလာခဲ့တာဇာတိဇရာဗျာတိမရဏဒုက္ခနဲ့အပါယဒုက္ခနဲ့ဒီဒုက္ခငါးမျိုးလည်းလာခဲ့အတိတာရှိဤဝဘေနဲ့နောင်ရေးနာကဒုက္ခထလေဒါဖြင့်နိဗ္ဗာန်မရမချင်းနောက်အနာဂတ်ဘဝတွေပဲနဲ့လို့ဒီလိုလာမှာဒီလိုလာမှာ လက်ဖြစ်တယ်ဆိုရင်ဇာတိဒုက္ခခဏသက်တာပဲတော်ကြတော့တရားတော့ဒုက္ခသူတို့မကင်းဘူးနောက်လာမယ့်အနာဂတ်ကလည်းဒီလိုပဲအဲ့တော့အတိတ်တွေးကြည့်လိုက်တော့လေအော်တို့ဒီလိုဥနာသေးရဒုက္ခတွေနဲ့လာခဲ့နောက်အနာဂတ်မလဲပဲနိဗ္ဗာန်မရမချင်းဥနာသေးရဒုက္ခနဲ့တို့နေရဘဝကြီးကြောက်เสียကောင်းလိုက်တာဘဝကြီးစိတ်ပြည့်เสียကောင်းလိုက်တာလို့သိတွေးဖို့ကောင်းတယ်နောင်ရေးနာဂဒုက္ခထလေး မပြကုကားဖြစ်တုံးမာလီအစာရှာရထိုဒုက္ခကြောင့်နိညာမဟုကိုစိတ်ပူ၍ယခုဖြစ်တုံးမှာမအိုးသေးဘူးမနာသေးဘူးမသေးသေးဘူးထအစာရှာရတဲ့ဒုက္ခအာဟာရပရိယေတနာအာဟာရပရိယေတနာဒုက္ခဆိုတဲ့ဒီဒုက္ခဟာတက်တာလားခုဆိုရင်ကလေးတွေငါးနှစ်သားလောက်ကစပြီးတော့စာအုပ်ကြီးတွေနဲ့ ပညာသင်ရှားရဒါအစာရှာတဲ့အခါတက်တာပါကြီးတော့လို့မိဘတွေကငါသားပညာတတ်မှအစာရှာတော့တက်တာမယ်ငါသမီးကလေးပညာတတ်မှအစာရှာတော့တက်တာလိမ့်မယ်တကယ်ခုငယ်ကစပြီးတော့ကလေးတွေငါးနှစ်သားလောက်တချို့လေးနှစ်သားလောက်ကစပြီးတော့သင်ရှားရတယ်ဘာလို့လို့အစာအတွက်အစာအတွက်နောက်တော့ပြီးပြီးတော့တတ်တော့အလုပ်တွေရှားရတယ်ဘာလို့လို့အစာအတွက် အလုပ်လုပ်ရတယ်တပင်တပန်းတမျိုးကြီးပြကြီးမှာဆိုတာဘာပင်မန်းလေးတုံးလို့ဆိုရမယ်ဟိုတော့ဒီမှာကလေးတွေလဲတယ်လိုက်ရတယ်ရတယ်လိုက်ရတယ်အဲရှင်းအောင်ရှင်းရတဲ့အစာရှားရတယ်ကလေးတွေကစားပြီးတော့သူကြီးတွေအတိအစာရှားနေရတက်တက်လုံးတက်တက်လုံးမပြခုခါဖြစ်တုံးမာလိအစာရှားရသူဒုက္ခကြောင့်နိညာမဟုကိုစိတ်ဘူး၍ သူသူငါငါမတက်တာသည်ရှင်းပြတံဝေရာကြောင်းဒီတံဝေရရကြအမှန်ကောင်းတယ်ဘယ်သူမှမတက်တာဘူးနောင်လာမဲ့အနာဂတ်ဘဝတွေလည်းမတက်တာဘူးဒါကြောင့်မိမိရဲ့ရဲ့ပုံပေါ်ဆက်ကနိဖို့ကိုမကောင်းဘူးအစားချဖို့ရန်တောင်းဝန်ကလေးနည်းနည်းပါပါအေးပြီဆိုလို့ရှိရင်အဲဆံရသားတွေသမီးတွေကိုစောင့်ရှောက်ပြီးတော့ကိုယ်ကတော့တစ်ချိန်ဘာဝနာပွားတယ် အိမ်မှာပင်လို့ကျောင်းသားတွေကကျောင်းသွားကြအလုပ်လုပ်တဲ့လူတွေအလုပ်သွားကြတယ်ဆိုရင်လူကြီးတွေကဘာဝနာပွားလို့မေဖို့နိဗ္ဗာန်အရောက်တယ်ချက်ချင်းမရောက်တော့ကိုယ်ပါရမီနဲ့ကိုယ်နဲ့ဆံရပြည်စုံတဲ့အချိန်မှာအရောက်ပဲအဲ့လိုလုပ်ပြီးတော့ဘာဝနာပွားရတယ်ဘဝကတော့ဒီဘဝမှာအကောင်းမရှိပါဘူးလို့ဘုရားမြတ်စွာကဘဝမှန်သမျှကိုဖြင့်ဒီဘာဘဝကလေးကိုမှမချီးမွမ်းပါဘူးလို့ ပဝေဝဟံပယံဒိဋ္ဌဝါပဝိသာဝိပဝေတိနံဘဝနာဘိဝတိင်္ဂိစီနံဒိသာနာဥပါတိယေအဟံငါသည်ပဝေဖြစ်လင်းပြည့်မြဲမလွဲတန်စွာတန္တရနှောင့်တင်းဆောင်အကျဉ်း၌ပယံဩနာတေယေဒုက္ခဘေးမှာသဗ္ဗယံဇေအန္တရေဟုဘေးအစုကိုဧတဝါယေဝါဆုံးစကုန်စင်ပြည့်မြင့်တော်မူခြင်းကြောင့်သာလျင်ဘဝံ ကိစ္စဘဝံကာမရူပါအရူပါဟုလောကသုံးဘုံတစ်လုံးတစ်ခုတစ်ဘဝရုံညာနာဘိဝတေဆုံးဆုံးမဲ့မဲ့နှစ်သက်ခင်မင်တို့ချင်းတောင်းတတော်မမူ။ငါဘုရားကဒါဒီဒုက္ခတွေမြင်လို့ဘယ်ဘဝမှာမတောင်းတပါဘူး။ဒီဘဝတိုင်းဘဝတိုင်းဥနာတေဒုက္ခပြီးနေရှိနေတာပဲတဲ့။ဘယ်ဘဝမှာမတောင်းတပါဘူး။နန္ဒိသာ ဝကိုနှစ်သက်တွေ့တာတတ်တဲ့ဘဝတဏှာကိုဒီနာဥပါဒီယေဆွဲလန်လုတ်ခြင်းအမြင်ချင်းကအလျင်းပြစီဖြတ်တောက်တော်မူခဲ့ပေသတည်းဒီတရားတွေရှောင်ပြီးတော့စဉ်းစားကြည့်တော့သံဝေကတွေဒီဘဝဟာဘာကြောင့်ဖြစ်တုံဆိုရင်တဏှာကြောင့်ဖြစ်တာကံကစီမံနေဆိုမယ်အဝိဇ္ဇာတဏှာမပါဘဲနဲ့စီမံနေတာမဟုတ်ဘူးဒါကြောင့်ဘဝရဲ့အရင်းကဖြစ်တဲ့တဏှာကိုငါဖျက်ဖြတ်တောက်ပြီးပြီလို့ အလုံးတတ္တဝါတွေဘဝကိုမနှစ်သက်ကိုရအင်းမတန်မှတိုက်တွန်းတော်မူတယ်။ဒါကြောင့်မို့လို့သူတော်ကောင်းဘက်မှာမိမိတို့ကံအားတွေဆိုတာရောက်လာကြပြီ။အင်းတရားနဲ့ဘာနဲ့အထုတ်ကြပြီ။အဲ့တော့နောက်ပြန်မဆုတ်ပါနဲ့။ဖြစ်တို့မယ်။နဲ့နဲ့တို့လို့မဖြစ်ဘူး။ဒီဘဝတမ္မာကြီးကအမတန်ဆိုးရတယ်လို့ဘုရားမြတ်စွာအပြည့်မြင့်တဲ့ဘဝကိုဘုရားမြတ်စွာရဲ့သားတော်သမီးတော်များဖြစ်ကြတဲ့တို့တွေယဟန်တော်တွေ ဘုဒ္ဓတာဝကများအကြီးအကျယ်ဖြစ်လို့ကြတဲ့တို့တွေယဟန်တော်တွေအလုံးတရားဓမ္မတွေပေါ်ပေါ်ဆဆမနေပဲနဲ့ဘဝလွတ်ရလွတ်ကြောင်းဖြစ်တဲ့အကောင်းဆုံးဝိပဿနာဘာဝနာကိုအကောင်းဆုံးဖြစ်တဲ့သမထကိုအရင်ခံပြီးတကားလားဝိပဿနာဘာဝနာကိုကိုကြီးကိုကအမြဲတတိထား၍ကြိုးစားနိုင်ကြစေကုန်တည်း